ရှာမဖြစ်တဲ့နတ်ဆက်ပေါ်ဆူတောင်းပြီးအစ္စတန်ဘူကျောင်းတော်ရဲ့တောင်ရှိအုပ်ချုပ်ရေးဖွဲ့နေတယ်ကွာကျောင်းတော်ကလူသားလူအားလို့သူပဲကျေးဇူးတင်ရှိပါတယ်ဒီကနေ့မှာကျွန်တော်တင်ပြမယ့်ခေါင်းစဉ်ကတော့ပြီးခဲ့တဲ့ပတ်မှာကျွန်တော်တင်ပြခဲ့တာကဂျီဟာဒ်နဲ့မွတ်စလင်လူ့အဖွဲ့အစည်းအဲ့မှာကျွန်တော် မပြည့်ပြတ်သေးတဲ့အပိုင်းတွေရှိပါတယ်အဲမပြည့်ပြတ်တဲ့အပိုင်းလေးကိုဒီတစ်ပတ်မှာဆက်လက်အဲဒီ most jihad နဲ့ muslim jihad နဲ့ muslim request partners ဆိုပြီးတော့ဆက်လက်ပြပြတော့ဖြစ်ပါတယ်ဒီတစ်ပတ်အပိုင်းမှာဆိုရင် jihad ကနော်ကျွန်တော်ပြောစရာရှိတဲ့အပိုင်းလေးကိုထားပြီးတော့ပြောမယ်နောက်တစ်ခါကျွန်တော်ဒီ muslim request မှာလက်ရှိရင်ဆိုင်ကြုံတွေ့နေတဲ့ကိစ္စတွေကိုအင်ရှာအလာအချိန်ရတော့ကျွန်တော်ဆက်လက်ပြပြတော့ အဲ့တော့ပြီးခဲ့တဲ့ဘက်ကကျွန်တော်ဂျီဟတ်နဲ့ပတ်သက်ပြီးပြောတဲ့အခါမှာဒီနေ့သတင်းစာမှာပါတယ်အင်ဒိုနီးရှားမှာဂျီဟတ်နဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟိုဖြစ်ပြလာတဲ့နော်မတ်လာအတွင်းကလောကစာဖြစ်ပြလာတဲ့ဒီဒီမှုတွေမှုတွေအရေးကြီးနေတဲ့ပတ်သက်ပြီးတော့အင်ဒိုနီးရှားကတစ်စိတ်တစ်ပိုင်းပါဝင်လာတဲ့အားဖြင့် ကျွန်တော်သင်္ခါမောဒီကနေ့မှာတော့အင်္ဂလိပ်နိုင်ငံကတော့နိုင်ငံကြီးသားပိတတယ်လို့ပြောမလားတော့ rule of law မှာတော့အမတန်တိကျနော်ကျမ်းမဲ့မှုကိုတိတိကျကျပြတ်ပြတ်သားသားပဲတင်နေပြီဒါကကျွန်တော်နေ စ္စနဲ့ပတ်သက်ပြီးကျွန်တော်ပြီးခဲ့တဲ့ဘက်ကပြောပါမေးခွန်းတွေမေးတယ်ကျွန်တော်ရဲ့မီဒီယာတွေကမေးခွန်းမေးတာမေးခွန်းမေးတဲ့အခါကျွန်တော်ဖြေလိုက်တာကတခုတို့ညာလေမီဒီယာလည်းတော့တာနားမလို့ရေးလိုက်တာကတခုဖြစ်တော့ကျွန်တော်မီဒီယာမှာလည်းတော်တော်များများကြီးတဲ့မင်းသားပြောဖြစ်သွားပါတယ်အဲဒီကတော့လည်းဖြစ်လာတယ်နော်ဆိုတော့ကတခုဒါပေမဲ့ရေးလိုက်တာကတခုဖြစ်တာဒါပဲပါ ကျွန်တော်ရဲ့သလုံးသားမှာရှိတဲ့ဟာကိုငါရှင်ကအတိဆုံးပါနော်အဲ့တော့ဒီညမှာအင်ဒိုရှားကနေပြီးတော့ဒီလိုအဲ့ဒါပေါ့ပေါ်ပြပါဘုံနာမည်တော်အာဟုတိပါပြောရတဲ့အပေါ်မှာတော့ကျွန်တော်တော့အချက်တစ်ချက်နဲ့ပဲဖြည့်ရှင်းတယ်ပထမတစ်ချက်ကတော့ကျွန်တော်ညီနောင်တွေဟဲ့လားမိမိဘာသာမိမိလူမျိုးဘာပဲဖြစ်ဖြစ်ပေါ့ ဒီနိုင်ငံသားညီနောင်တွေကြားထဲမှာရံဖြစ်နေကြတယ်ဆိုတော့ဒစိမ့်တရားသာဝင်လာပါလေဒစိမ့်တရားသာမဝင်လာခြင်းဘာလို့လဲကျွန်တော်ညီနောင်တွေညီညီညွတ်နေကြတယ်ကျွန်တော်ညီမညီညွတ်လို့ဘေးဒစိမ့်ဝင်လာတော့အဲ့ဒါတော့ပုံစံအဲ့တော့ဘေးဒစိမ့်မဝင်ခြင်းကကျွန်တော်ညီညွတ်နေလိုက်ပါကျွန်တော်မှမညီညွတ်နိုင်တဲ့အကြောင်းရှိပါဘူးနောက်တစ်ခါဘယ်လိုဘယ်လိုမှအားနေခြင်းအားပါတဲ့ရှိဒီအားနေခြင်းအားပါခြင်းပြုပြင်ပြောင်းလဲ လောက်ပါနော်ဒါလောက်ပါပြီးတော့သူတို့ကချက်ဆုံးမကျွန်တော်ပြောလိုက်တာဘုရောလောက်ခဏဆိုရင်ကျွန်တော်တရင်စာနာဖတ်လိုက်ရတဲ့အခါမှာနော်အဲ့ဒါတောင်းရှိပုံပုံရတယ်ဒီချက်ကိုထောက်ပြတာမိတ္တလာမှာဖြစ်တဲ့ကိစ္စမှာဘုရောလောက်တော့အားနေတယ်ကျွန်တော်တို့ဓာတ်ပုံတွေဗီဒီယိုကလစ်တွေမှာကြည့်တဲ့အခါမှာအောက်မှာလူတွေမီးလောင်လဲနေတာကို လူပြောက်ကိုဝိုင်းကြိုက်နေတာလို့အဲ့ဒီပေါင်းချင်ပါအမြင်တော့ဆင်တော်နဲ့ကောက်ဆိုတနတ်ကြီးလည်းကြိုက်ပြီးတော့လုံခြုံရေးတောင်းတဲ့ပုံကရရှိနေတာလို့အဲ့ဒီချိန်မှာမိလောက်နေတဲ့ပုံပုံကမစတဖြစ်ချင်တဲ့ဖြစ်အဲ့ကျွန်တော်စိတ်ဝင်စားဘောမြတ်ကဖြစ်ချင်တဲ့ဖြစ်ကျွန်တော်စိတ်ဝင်စားကျွန်တော်နားလေတာလူပြောက်နေတယ်ကျွန်တော်နားလေအဲ့တော့ဒီလူသားတယောက်ကိုကျွန်တော်ပြောခဲ့ရသူကဖြစ်နေတယ်နားမှာ Thank you လူသားမိသားစုတယောက်ဖြစ်တယ်ကျွန်တော်တော့အဲ့လိုပဲထားအဲ့တော့ကောင်းပြီဘုရားနိုင်ငံမှာဘုရားတော့မတိဆောက်နိုင်ရင်တော့ပြည့်နိုင်ငံရဲ့အရေးတွေက boundary နဲ့လည်းကြော်ပြီးတော့ဖြစ်လာပါပဲဒါတွေတော့ကျွန်တော်တို့တောင်းရှိတယ်အစိုးရမင်းများကတိတိကျကျပြတ်ပြတ်သားသားဆောင်ရွက်ပေးဖို့ပဲကျွန်တော် တိုးလို့တောင်းတာအဲ့တော့ကျွန်တော်ကဂျီဟတ်ဆိုရဲကြရဲ့ဂျီဟတ်နဲ့ပတ်သက်ပြီးတော့ကျွန်တော်ပြီးခဲ့တဲ့ကျွန်တော်ရဲ့ပုံစံမှာတင်ပြခဲ့ပါဒီကနေ့မှာကျွန်တော်တင်ပြမယ့်အပိုင်းကဂျီဟတ်ဆိုရဲအပီစကလုံးဂျီမြင်ဟာရဲ့ဒါလေဂျီဟတ်ဆိုရဲစကလုံးကိုမူရင်းဘီနွင်း မသွေးရလာပြီးတော့ between Arab တွေကဘယ်လိုသုံးတယ်လဲဆိုတဲ့ဟာမျိုးတွေကျွန်တော်တို့သိလို့ရတယ်ဒီကရပတ်ကကုရ်အာန်တော့ကျွန်တော်ပြောပြီးအခုဘူရင်အာဘီတော့ဘာဖြစ်လို့လဲဆိုတော့အာဘီဘာသာကျတဲ့ကုရ်အာန်ဒီမီဒီဘူဘီနွန်အာရပတ်တော့နဲ့ကြားလာတဲ့အခါကျတော့အဲ့ဒီမှာရှိတဲ့အတဲ့သဘောကိုအလ္လာရှင်မြတ်ကိုယ်တိုင်နှစ်တဲ့သဘောကျပြီးတော့ဒီကုရ်အာန်ချပြီးတာပါ ကျွန်တော်မိတ်ပြောနေရှာရီအာရှာရီအာအဘရားလို့ဆိုအတူမူရင်ရှာပဲဆိုရဲမူရင်အာဘီစကားလုံးကတဲ့ကံရရရေရှိရာပွားတော့လမ်းလို့နေကြအာအဲ့ဒီတဲ့ကံရကနေတဲ့လူပြပါရေရှိရာကိုပွားတော့လမ်းလို့သူ့မသိသူသိလိုက်ဟုတ်လားသိမှာပဲတဲ့ကံရစဉ်းစားကြည့် အဲ့ဒီလမ်းကိုရေရှိအောင်ပွားတဲ့လမ်းကိုမသိရင်သူ့ဘဝဆက်လက်ရှင်သန်နိုင်ဖို့ဆိုတာဘယ်တော့မှမဖြစ်နိုင်ဘူး။တော့အလားပြခံရတဲ့ရှင်ရက်ကိုမသိမင်းဘဝဆုံးဒုက္ခရောက်သွားမယ်။ဘုံမျိုးလားရှင်ရက်တော့ဒီတိုင်းနဲ့ဂျီအားဆိုရဲဆိုတော့အဲ့တော့ဘယ်ကဟောလို့ကြည်ပါအမတန်ပူတယ်ရေဆိုတာကအမတန်ရှားတယ်။ရေကတိတ်ရေကြည့်တယ်။တစ်ခါတည်းရတဲ့ကံကြရမှာမိုးရွာတယ် မိုးရွာတဲ့အခါမှာရွာသွန်းလာတဲ့မိုးတွေကတဲပေါ်မှာမိုးရွာဘာဖြစ်လဲအမှန်တန်ပုံပြင်း60တဲ့တဲပေါ်မှာမိုးရွာရေပေါ်မှာတင့်မလားဒီပေါ်မှာမတင့်ဘူးရောက်တော့ပြက်လက်လို့ဖြစ်တော့အဲ့ဒီမမြတ်သွားတဲ့အဲ့ဒီရေကိုလူသားပဲတက်ရှင်တန်သုံးဆွဲနိုင်အောင်လို့အဲ့ဒီရေကိုအင်းနဲ့ဒုက္ခခံပြီးလုံးလာဥက္ကရာထုတ်ပြီးရေကြီးလဲမမြုပ်အဲ့ဒါမနစ်ဝင် ကကြိုးစားခံတာကအလူတရားလို့ပေါ့အဘိဓမ္မာတော့အဂျီဟတ်ဆိုတာကကျွန်တော်စစ်ကြည့်လို့ဘောလုံးမှာဂျီဟတ်ကအရေးကြီးတဲ့အခန်းကဏ္ဍပါပဲပေါ်တော့ပုံရည်လေးတစ်ပေါက်ကိုတော့မှမထိမ့်သိမ့်နိုင်ဘူးဆိုရင်ဒီလူကဘယ်လိုတက်ရှာလဲအဲ့တော့ဂျီဟတ်ဆိုတာကသူ့မူလဘီဝင်အတော့မှလူသားတို့ရဲ့ဘဝရှင်သန်ရေးမှာတပ်ဝင် နော်အာချုံမှတဲ့တပ်ဝင်သူရှာနိုင်ဖို့ကိုချားစစ်အဲ့တော့တကယ်တကယ်မှာတော့ကျွန်တော်ဘာသာတရားတော်တော်များတယ်သိလားဘာသာတရားတိုင်းဘာသာတရားတိုင်းမှာဂျေဟတ်ဆိုတဲ့စကားလုံးမရှိပေမဲ့ဂျေဟတ်ဆိုတဲ့သဘောတရားဘာသာတရားတိုင်းမှာရှိတော့ကျွန်တော်လေ့လာကြည့်ရပါတယ် ပြီးခဲ့တဲ့မေလ18ရက်နေ့မှာမန္တလေးမှာဘာသာပေါင်းစုံချစ်ကြည်ခံလာကျွန်တော်တို့ဖိတ်လို့ဒီအကွာပြန်ပါခွဲ့ဘာရတက်တဲ့အခါမှာမန္တလေးကမြတ်ဝင်ဆရာတော်ကြီးညဒီကျောင်းရဲ့ဆရာတော်ကြီးပြောသွားတဲ့အထဲမှာဗုဒ္ဓဘာသာဘာလဲဂျင်ဟပ်ရှိတယ်ဆိုတဲ့ပေါ်တရားပြတ်တက်သင်္ချာပါပြီးပါအကျွန်တော်ပါခုရှိတယ်။ဟောအဲ့တော့ဘာသာဂျင်ဟပ်ဆိုတာ ကျွန်တော်တို့ကဘာမှတိတ်ထူးဆန်းတာမဟုတ်ဘူးကြောက်စီတာနားစရာမလိုပါဘူးယနေ့ဖြစ်နေတာ hostel မှာခင်ရင်လွဲနေတာ jihad ဆိုတဲ့စကားလုံးပေါ်မှာခင်ရင်လွဲနေတာကျွန်တော်တို့ကလည်းဒီခင်ရင်လွဲမှုပေါ်မှာကျွန်တော်တို့ဘက်ကလည်း jihad ကိုအတိတ်ပဲပြည့်စုံလွဲသွားတဲ့အခါကျတော့ယတနာကိုကြီးလို့ဖြစ်သွားတဲ့အတွက်ကြောင့်ကျွန်တော်တို့က change လုပ်ပြီးလိုရတယ် အဲ့တော့ကျွန်တော်က internet Facebook မှာ change တဲ့ပတ်သက်ပြီးနော် interview မှာလည်းကျွန်တော်ပြောလိုက်တဲ့အခါကျတော့ကျွန်တော်မေးဦးစားအောင်နဲ့ကျွန်တော်တို့က boundary change တော့ဘာလို့မှာလဲ change ဆိုတော့ကျွန်တော်တို့ကခမင်းနဲ့စားတဲ့နေရာတွေပြီးတော့ တော့အဲ့ထဲမှာလည်းဘာလဲစောင့်နေရှိပါလိမ့်မယ်အဲ့မှာလည်း intel ကိုလည်းဖတ်ချင်ပေါ့ကျွန်တော်ကလည်းကျွန်တော်နားလေလို့ပြန်လေတာဂျူမာလုပ်ပြန်တက်ဆက်ကျွန်တော်ကုရ်အာန်မှာဂျီဟတ်နဲ့ပတ်သက်ပြီးတော့တုံးလုံးလာတယ်တုံးလုံးပြီးအများကြီးအဲ့ဒီအများကြီးရှိအဲ့ဒီအားရတွေအနက်ကကျွန်တော်အဲ့ဒီတွေကိုဂျီဟတ်နဲ့ပတ်သက်ပြီးတော့ထင်တာမြင်တာရှိအောင်ကျွန်တော်ပြန်ပြလို့ရေးချလိုက်ပါ ayat yang sama wajahidu billahi haqqa jihadi sama ne jihad lo jihad wajahidu sama ne te lo jihad lo jihad kalau di ayat itu orang kata jihad lo jihad ဒါဆိုလုပ်ပြီးဆိုတော့ဒါလို့ဆိုကြရအောင်ဒီလိုပြောတာလားစဉ်းစားကြည့်အောင်ဖင်လန်အလ္လာရှင်မြတ်မူဝါဒအတိုင်း အလာပြောထားတဲ့အတန်အလာရှင်ရဲ့လမ်းစဉ်ပေါ်မှာဟပ်ကောတိတိကျကျမှန်မှန်ကန်ကန်ခိုင်ခိုင်လုံလုံကုရ်အာန်တာရနော်ဂျီဟတ်ဆိုတဲ့အတိကိုပေးတာကုရ်အာန်နဲ့ဒါနဲ့ဂျီဟတ်ကိုမွတ်စလင်တွေနော်မွတ်စလင်နာမွတ်စလင်တွေ الشرع حق جهاد جهاد ممن كان له توسوي ولا ده تيجي جاجا ممن كان كان له نور توسوي جاجا جهاد لا راي موانا ini dorong ya le mama kanga titi jaja sampai jaja ဟောဝါဂျူဟောဝါဂျူတဘဲကွန် وما جعل عليكم في الدين من حرج ملة أبيكم إبراهيم نظر ملة أبيكم إبراهيم تمانو إبراهيم تمانو إبراهيم دا لو بيسي ما جرو تمانو سسر بوغير لو بيسي ما جرو سيدنا تمانو إبراهيم أجيما ပေါ်ခဲ့တဲ့တမန်တော်ရှိနေတယ်နော်ဒါပေမဲ့တမန်တော်အစ္စရာဟင်လက်ထက်မှာ civilized ဖြစ်တဲ့လူဖွဲ့စည်းကိုကျွန်တော်လေ့လာမိတော့တမန်ကြီးရာလူဖွဲ့စည်းကိုပထမအဦးဆုံးတော့ပြီးထောင်နိုင်ခဲ့တဲ့တမန်တော်ကြီးကတမန်တော်အစ္စရာဟင်မှာပြန်လေ့လာကြည့်ပါနော်ကျွန်တော်တို့ဝိနည်းတွေပြီးခဲ့တယ် သားတော်အစ္စမာအီလနဲ့ဆောက်ခဲ့ဟောပြီအဲ့ဒါကိုကျွန်တော်အားလုံးကိုအာဘီကောတမန်တော်အစ္စရာဟင်ဒီတေလို့ဤဖတ်မီအာဘီရောတမန်တော်မြတ်မုဟမ္မဒ်ဆလ္လာလာဟူအလိုင်းဝဆလမ်ဒီပေးလျက်တမန်တော်အစ္စရာဟင်ရဲ့ဘင်လက်ကိုလိုက်ရလို့ကုရ်အာန်နေရာတော်များများမှာလက်ညှိုးချက်ပေးတာပါလေတမန်တော်မြတ်ဆလ္လာတမန်တော်မြတ် ယူလာတာမဟုတ်ဘူးတမန်တော်အစ္စရာဟင်ကြီးရဲ့မီလတ်မီလတ်ဆိုတာမီလတ်တဲ့ပတ်သက်ပြီးကျွန်တော်လေ့လာတော့နော်ယုံကြည်ချက်ဆိုင်ရာလူနေမှုပုံစံကိုမီလတ်လို့ခေါ်တာလူပဲစီမှာ lifestyle ပုံစံနော်ပုံစံတွေအမျိုးမျိုးရှိတဲ့အဲမှာယုံကြည်ချက်မိမိယုံကြည်ချက်ရှိတဲ့အတိုင်းမိဘကိုအဲ့ဒီလိုတည်ဆောက်တဲ့ တည်ဆောက်မှုကိုအာဘီဘာသာနဲ့မင်တက်တာမန်လမ်းစဉ်ဟုတ်ပါယုံကြည်ချက်နဲ့ပါတီဆောက်တဲ့လမ်းစဉ်ကိုမင်တက်ပေါ့အဲ့ဒါဘယ်သမားတော်မြတ်မပေးတာပါလားခင်ဗျာကျွန်တော်လေ့လာပြီးတော့ရှိတယ်ဆိုရင်ပြပါဒါပေမဲ့တာမန်တော်ဗြဟ္မနဲ့အဲ့ဒီကိုတွေ့နေတာမင်တက်တာပြီးပေါ့နော်ဆိုတော့တေတော့ဤဖတ်မီးတော်ဤ နော်ကျွန်တော်ဒီဖတ်ပြီးတော့အစ်ဘရာဟိအစ်ဘရာဟိကဂျူးလို့လည်းယုံတယ်မယုံမနေကယုံရတယ်ခရစ်ယာန်တွေရောယုံရတာပဲမွတ်စလင်ရောယုံရတာပဲတမန်တော်အစ်ဘရာဟိနဲ့ပတ်သက်တော့ဘုံကူညီချက်ရှိတယ်ကျွန်တော်ဒီပါအဲ့တော့ကျွန်တော်ဒီဖတ်ပြီးတော့အစ်ဘရာဟိ ရာအတွက်အလ္လာဟ်ရှင်မြတ်ကတင်တို့ကိုလည်းစုဆောင်ရွေးချယ်တော်မူလိုက်ကျွန်တော်တို့ဘာလမ်းတဲ့မှာပေးလက်တက်ကိုလာပေးတာမဟုတ်ဘူးဘာလမ်းမြတ်ကကျွန်တော်တို့ဘာလမ်းမြတ်ကရှိပြီးသားလမ်းတစ်ခုကိုလာချပြခေတ်စနစ်ကြာလာနေတဲ့မြတ်ချုံရင်းရက်တွေချွတ်ချော်မှုတွေရှိလာတဲ့အပေါ်မှာလမ်းကြောင်း တမန်တော်မြတ်ကဆလာတ်ကိုသူစပြီးဆောက်တာမဟုတ်ပါဘူး။တမန်တော်ကြီးဆလာတ်နဲ့ပတ်သက်ပြီးဆလာတ်နဲ့ပြောရတဲ့စကားကိုရာမှာရှိတယ်နော်။ကျွန်တော်ရဲ့ဟာဒီကျွန်တော်တမန်တော်မြတ်စခဲ့တာမဟုတ်ပါဘူး။တမန်တော်အိဗရာဟင်ရဲ့လမ်းစဉ်ပါ။တမန်တော်အိဗရာဟင်စခဲ့တာပါ။အဲတချို့ကလည်းပြောတယ်အတိအကျတွေပေါ်မှပဲပေကာပညာရှင်တွေပေါ်မှပဲဆလာတ်ဘုပြုတတ်တယ်ဆိုရ ပြောဆိုများသည်ယာနုဖြင့်မှန်ကန်တဲ့ပြောဆိုတွေပေါ့မဟုတ်ပါကြာရကုရ်အာန်မှာအလ္လာဟ်ရှင်ချပေးလာတဲ့ဆလတ်တို့ဇကတ်တို့ဟတ်တို့ကတမန်တော်မြတ်မတတ်ရင်ရှေ့ရှေ့တမန်တော်မှာလက်ထက်မာဂရက်ကအဲ့ဒီလူမျိုးတွေအဲ့ဒီရှေ့လေပိုင်းမှာနေတဲ့လူမျိုးစုတွေဆောင်ရွက်ခဲ့နေတဲ့ကိစ္စတွေပါအထူးဆောင်မဟုတ်ပါအဲ့ဒီပေါ်အခြေ စဉ်းစားတယ်ဆက်ပြောဝါမာဂျာလာအလိုင်ဖီဒီနီမင်ဟာရဂျ်အဲဒီကမန်တော်အီဘရာဟင်ရဲ့လမ်းစဉ်မှာတဲ့ချက်ပြီးမှုတွေခက်ခဲမှုတွေအယုံသိမှုတွေလုံးဝမပြုလုပ်ထားဘူးယနေ့အစ္စလာမ်ကိုတည်ဆောက်မှာတိတ်ချက်တီးတယ်ကွာလို့ပြောတာမှားခဲ့တယ် အစ္စလမ်ဒီအယူသိတယ်လို့ပြောရင်မှားရွံ့တယ်အစ္စလမ်ဒီတစ်ဖက်ဆုံးရောက်တယ်လို့ပြောရင်မှားရွံ့တယ်အစ္စလမ်ဒီအကြမ်းဖက်တယ်လို့ပြောရင်မှားရွံ့တယ်ဟဲ့ပြောတဲ့လူတွေကိုပြောပြီးပြီကြင်ကြံတဲ့လူတွေဘက်ကလည်းအဲ့ဒီအနေအထားမျိုးကြင်ကြံပြတယ်အဲ့ဒီလူတွေလည်းပါတယ်အဖြစ်လို့လေကျွန်တော်တို့ကတော့ပြန်ခါတာပြောလာပါပဲ မွတ်စလင်ပြောက်ကအပြစ်မဲ့တဲ့လူတွေရှိတဲ့လေပြန်ပေါ်တက်ပြီးဘုံပိုက်မှားတာပဲအဲ့ဒါပြောကြဖြစ်တာပဲ။ဘာဖြစ်လို့အပြစ်မဲ့တဲ့လူတွေဒါလေးတွေလည်းကျွန်တော်တို့က change လုပ်လို့ထားတာပေါ့။ဆက်လို့ဟိုကဆမ်မာကုမ်မွတ်စလင်ီဟိုကသူဒီတဲ့အလာရှင်ရဒီတဲ့ဆမ်မာကုမ်မင်းတို့ကအမိတညာပေးတယ်။ဘာ ဘာလို့မဲ့စွန်နီလို့မဲ့လားရှီယာလို့မဲ့လားအန်ဖီမဲ့လားဘာမဲ့လဲကုရ်အာန်ပြောတယ်မွတ်စလင်တဲ့ပြီးပြီပေါ့မကြာခဏကျွန်တော်မေးတာဘုတိဆက်ကဟန်ဖီလားရှာဖီလားမကြာခဏမေးတာဒါမျိုးစရာမျိုးကိုကျွန်တော်ထင်တယ်ကျွန်တော်မွတ်စလင်ပဲအလ္လာဟ် လဲဟာနဖီလည်းမဟုတ်ရှာဖီလည်းမဟုတ်အဲဒီတော့ပေါ်လာတဲ့ကိစ္စနောက်မှပေါ်လာတဲ့ကိစ္စမှာကျွန်တော်တို့ကအငြင်းမပွားဘူးအငြင်းပွားလို့လည်းတာဝန်မရှိဘူးကျွန်တော်ပြောမယ်ခံယူလို့လည်းတာဝန်မရှိဘူးကျွန်တော်ကလုံးဝလည်းမစင်ဖြစ်တယ်ဆိုတော့အလားပြည့်တဲ့နားနဲ့ယူတယ်မစ်ကပ်လို့ဒီဟာဇရှေ့တော့လည်းဒီတိုင်းပဲအခုလည်းဒီတိုင်းတချို့ကပြောတယ်အမဟုတ်တာဟော مستمر سبب ليكون الرسول شهيدا عليكم كانوا ဖြစ်သလားကိုကိုမေးကျွန်တော်မပြောရဲဘူးကျွန်တော်ဒီနေ့ဆက်ပြီးမစတဲ့မပေါင်းတော့တာမပြောရဲမကြိုက်ကြနော်မကြိုက်ကြဟုတ်ပြီအဲ့တော့ကောင်းတယ်ကောင်းတယ်ဆက်ပြောတယ် وأقيموا الصلاة ကျွန်တော်တို့ကပြဿနာလို့ဆိုတာအကြောင်းရှိပါဝါအာတုဇကာလူပဲစီတခုမှာကဲတက်ဖြစ်သွားရဲ့လူတွေချမ်းမှာပညာရေးရပဲကဲဖြစ်ဖြစ်ချမ်းမာရေးရပဲကဲဖြစ်ဖြစ်တနာရေးရပဲကဲဖြစ်ဖြစ်ကော်မတီတခုကိုထူထောင်တဲ့နေရာမှာတော်တော်အခက်အခဲရှိတယ်ဥပမာ လူတရားပါတဲ့အဖွဲ့အစည်းတစ်ခုမှာလူ90ကကြားတာရင်ချိနဲ့နောက်လူ90ကကြားတာရင်တောင်းတောင်းကြီးနေတယ်မူတစ်ခုချပြီးကဲဒီနေ့တော့မလက်ပြတို့တွေနောက်လျှောက်ကြမယ်ဆိုရင်အဲ့ဆုံးဖြတ်ချက်ကဖြစ်တော့ဒီတိုင်းနဲ့နော်တဏှာတရားပွားသွားတယ်တကယ်လို့ရတယ်ဒါပေမဲ့ရှိတာတော့ရှိတယ်ဒါပေမဲ့အဲ့ရှိနေတဲ့ဒီကဲတစ်ခုပွားချမှုတစ်ခုကိုအထက်တွေကြောက်အောင်လို့မရဘူးနော် ဘာလဲနည်းနိုင်မြနည်းအောင်ပြုလို့ချင်းကိုဇကာဆက်ဝါအစလူဘီလာတနည်းမှာပြောတယ်ဝါအစလူဘီဟဘလလာဟီဂျမီယာဝလာတဖရကူအလ္လာဟ်ရဲ့ကျိုးကိုမင်းတို့ကြိုင်ထားမဟုတ်ညင်းညင်းမှာဆောက်ထားပြောတယ်ဒီလိုအသာလေးကြိုင်ထားတာဆောက်ထားညင်းညင်းမှာဆောက်တာမလွတ်စင်နဲ့ ဘယ်လိုဆုံးတဆုတစည်းတဲ့ဝါလာတပတ်ရကူတင်းဝဲဂိုင်းဝဲမလုပ်တဲ့ဒီမှာပြောဒါရင်ကျွန်တော်ငါစကူမှာအများကြီးပြောတယ်ကျောက်တော့အများကြီးပြောတယ်ကျောက်ကအများကြီးပြောတယ်နော်ဒီနေ့ပြင်းတယ်လို့ကျွန်တော်ပြန်ပြောတာအဲ့ဒါတွေကဘာလဲကျွန်တော်ပြောတော့တဲ့ဟာတွေကဘာလဲခေါင်းကလည်းအဲ့ဒါချင်းအား to jihad မိမိကိုမွတ်စလင်တို့နေခြင်းဒီ jihad ဒါဆိုရင်ညလောက်ပြီတော့နော်ညလောက်ပါပြီမွတ်စလင်ပြည်သားအောင်နေခြင်းဒီ jihad ရလို့ရတာပေါ့ပြောပြခဲ့။ဘာလို့အောင်ပြောပြခဲ့။ခံွက်ကြတာမလုပ်နဲ့။ဘာမလုပ်နဲ့။ဘာမလုပ်နဲ့။အဲလိုနေဘူး။ ယူမသိနဲ့အစ္စလာမ်မှာချင်းချောက်မှုလောမရှိအသေးအာရမစနစ်မလုံးနဲ့ဟိုမောင်လာတော့လာမြတ်ဒီရဲ့သင်တို့ရဲ့မောင်လာသင်တို့ရဲ့အာကိုအာကားရအရှင်တမလိုက်ပါဖနိမန်မောင်လာဖနိမန်နဆူအလ္လာရှင်မြတ်တော့ အာမောပဲရအလရှင်မြတ်တော့အကူအညီပေးနိုင်တာဘာမှမရှိဘူးတော့ပေါင်းဆုံးတော့အကူအညီပေးအပေါင်းဆုံးတော့အာထားနိုင်တဲ့အရှင်ဖြစ်တယ်ဆိုတာဒါကျွန်တော်တို့ဟိုမှာတွေ့ရဒါကြောင့်เนาะကျွန်တော်တို့ဟာလားဂျီဟတ်ဆိုတာကဒီနေ့လူတွေအများစုနားလည်နေသလို မွတ်စလင်မဟုတ်သူများကိုတုတ်တင်တပ်ဖြတ်ရှင်းလင်းနေခြင်းဆိုတာမဟုတ်ပါဘူးဆိုတာကိုသူများကိုရှင်းပြနိုင်မပြီးဘူးဗျာကျွန်တော်တို့ကိုယ်တိုင်ချင်းသုံးလိုက်နာပြပြီးအဲ့ဒီနေသားနေလိုက်ကိုကြည့်တယ်ကျွန်တော်တို့ကမဟုတ်ပါဘူးမဟုတ်ပါဘူးလားပြောနေတယ်ဒါပေမဲ့ကျွန်တော်ရဲ့နေကိုခံပုံတွေကဆုံးတော့ပြောနေတယ် ယုံကြည်ချက်ဆိုင်ရာလူနေမှုပုံစံကကျွန်တော်တို့ရဲ့မင်လက်ကတမန်တော်အစ္စရာဟိမ်ရဲ့မင်လက်အတိုင်းမဟုတ်ခဲ့ဘူးတမန်တော်အစ္စရာဟိမ်ကလူ့ဖွဲ့စည်းကိုတားတော်အစ္စမာအိလ်ထူထောင်ခဲ့တယ်ဟောမွတ်စလင်ရဲ့ဘူမိနသန်ကာဘာကျောင်းလိုမျိုးထူထောင်ခဲ့တယ်ဟောလူသားတို့ပြုကိုသူတို့မိသားစုလိုက်လုပ်ခဲ့တာဟောအာဒရာကိမန်မိသားစုလိုက်လုပ်ခဲ့တာဟောဒါဖြင့်မယားဖြင့် အိုးပြစ်အိမ်ပြစ်စွန့်လွတ်ပြီးတော့အမတန်ပူလောင်၆တွင်ပူပြင်းလောင်ကျွမ်းနေတဲ့ဟောဒီတဲကလည်းအကြီးကိုအမတန်အေဂျာတီငိမ့်လှပစပယ်ဆောင်ရှိတဲ့နေရာဒေသတစ်ခုဖြစ်အောင်လူသားကျိုးပြလုပ်ခဲ့တဲ့ပုံကိုကျွန်တော်ကိုကျွန်တော်ပြန်မေးမယ်ကျွန်တော်ကတမန်တော်ဣဗရာဟိမနဲ့ဆန့်ကျင်ပြီးတော့လူတွေကိုအကျိုးရောက်အောင် ဒါပေမဲ့ကျွန်တော်ဗလီရဲကောင်းဝင်ခွဲနေစဉ်းစားကြည့်ပါကျွန်တော်ကျန်တဲ့နာရီချက်ပါဗလီမှာအရေးပေါ်ကျွန်တော်တို့เนาะပြီးခဲ့တဲ့နှစ်ပတ်ဒီမှာပါပါလာချားရတာဆရာကျွန်တော်ဆရာတို့လည်းဆက်သက်ရှိတော့တယ်အင်ဒိုနီးရှားကိုကြီးညာတဲ့အချိန်မှာဒီထဲမှာလေ့လာတယ်ဟာဒါပါဒါပါနား ဆရာတို့လာဖို့ကျွန်တော်မြင်ရတာဒီအဲ့ဒါတော့မှတက်သွားတယ်ဟာမတက်တာတက်တယ်ဗျာဒီမှာတက်တယ်တက်တယ်ဟောကျွန်တော်ပြီးတဲ့အခါကျတော့ဘာလုပ်လဲဆိုတော့အဲ့ဒါကျွန်တော်သိတော့ကျွန်တော်သိလိုက်ကိုလက်ပါပဲဆိုတာအဲ့ဒါ online တက်လာဟောတော့ကျွန်တော်ကလုံး ပုံမြတ်တယ်လို့ကျွန်တော်ပြီးလိုက်တော့ပြဿနာပြတ်တယ်ဖြစ်လာအားစကူအောင်ကဲစဉ်းစားရမှာလည်းကူစဉ်းစားရမှာအလ်ကုရ်အာန်ဟဒတ်လင်နာစ်အလ္လာဟ်ရဲ့ကျမ်းအလ္လာဟ်ရဲ့နမိုးတရားတစ်ပါးကြီးအလ္လာဟ်ပါမွတ်စလင်တွေကလာလို့မဟုတ်ဘူးနော်ဘာဖြစ်လဲဗျာမင်္ဂလာပြီးသူတို့သိသွားပြီဘာဖြစ်လဲမကောင်းဘူးလားမွတ်စလင်တွေအကြောင်းတွေဒီလူတွေကျွန်တော်ကမသိပိတ်ပင်အားရ ကအများကြီးအဲ့ဒါပြောင်းလို့တော့အပ်ပါလိမ့်မယ်။နော်လူတွေလူအလုံးလုံးဖို့နေရာကိုလူလာတာကတော့ပြဿနာရှိပါဘူး။ဟောအခုကျွန်တော်တို့ရှင်းနေရပြီ။နော်ရှင်းနေရပြီ။လက်ရှိကျွန်တော်တို့မွတ်စလင်တွေစောကကျွန်တော်ပြောရမှာခေါင်းစဉ်မှာဂျီဟာဒ်နဲ့ မော်စတင်လူကွဲဆိုတာလက်ရှိမော်စတင်လူကွဲမှာကျွန်တော်ရှင်းရအောင်ခုရှင်းတော့ပြတယ်ရှင်းရမယ်မရှင်းဘူးတော့ဗျာရှင်းတော့ရှင်းနေတာပဲတုတ်ရင်းတုတ်ဟာတုတ်ရင်းတုတ်ဟာကောက်ကောက်လက်နဲ့ပို့ဆောင်လို့လည်းပို့ပို့ရှင်းနေကြတာတကယ်ပြောတာဒါဒီကတော့မဖြစ်သေးဘူးလို့ကျွန်တော်တော့ထည့်တယ်ပိုင်းနဲ့ပြင်ပေးပါတကယ်တရားသတင်းစာရှင်းဝင်ပွဲလို့ရှင်းရပိစားတာနိုင်ငံတော်ရဲ့ပေပါတွေပေါ်မှာအဲ့စာသားတွေဟာရောက်ရှိသွားရတယ် ဒါတော့သူကကိုင်းကွာကိုရှင်းတာကိုရှင်းချောင်းတယ်ကျွန်တော်မှရှင်းဖို့လာတယ်ဘာဖြစ်လို့လဲဆိုတော့တစ်ခါကမသိလို့ဖြစ်ဖြစ်သိလို့ဖြစ်ဖြစ်မသိတာလည်းပါတယ်သိတာလည်းပါတယ်ဒါပေမဲ့သုံးတော့လို့သိတဲ့လူကမင်းတို့ပဲတမင်လို့စေကားနော်မသိတဲ့လူတွေကဒီအပေါ်မှာတုံ့ပြန်မှုလွဲသွားတယ်ခံရမှာမွတ်စလင်တွေနော်မနေ့ကကျွန်တော်7 day news daily news မှာကျွန်တော်တွေ့လိုက်တယ်ဘုံညင်းမှာဖြစ်တယ်ဘုံကြီးတစ်ပါးကဒါသတင်းမှာပါတော့ပြောတာဘုံကြီးတစ်ပါးကတက်တာဖြစ်တက်တာဖြစ်တဲ့အခါကျတော့ချက်ချင်းသူ့ကိုရဲကအာမန်ဟောဗျာနော်ကြောင်းကြတော့အာမန်ဟန်တယ်ဒီချိန်မှာလည်းတယောက်ကမော်တော်ဆိုင်ကလေးလိုက်ပေါ်တယ်ဟေးလို့ပေါင်းတာပါဘုံကြီးကိုအဲကလာတနိုက်ဆိုတာလူတနိုက်ဆိုတာဖမ်းသွားပြီဆိုတော့အဲ့ဒီချိန်မှာ ဒေသခံတွေမှာရှိတဲ့အခြားဘာသာခြားတွေတုံ့ပြန်မှာကြောက်စရာတုတ်တွေတုတ်တွေကံဆွတ်လာတယ်ဟာဒီနေရာတက်လာတယ်အဲ့ဒီချိန်မှာအရက်ကိုရင်းရက်ခံနောက်ဆုံးယူနီဖောင်းဖို့ရဲရောက်လာတယ်မှာဒီတက်မှာဖဲပေးနိုင်တယ်ပြန်ရှင်းပြနိုင်တယ်ဆိုတော့ဒါလေးကကျွန်တော်တို့သတိထားတယ်တစ်ဖက်ကတော့ပြန်ဖို့ကဒီချိန်မှာအမြင့်ဆုံးအခြေအနေရှိတဲ့အချိန်မှာကျွန်တော်တို့ဘက်က တစုံတို့တစ်စောက်ကနေလောက်နေမယ်ဆိုရင်တော့ဖြစ်အဲ့ဒီကတက်လာမယ်အရှိတ်အပေါ်မှာတော်တော်ကြီးမယ်တော့အဲ့ဒါမျိုးကျွန်တော်ခံထားတယ်ကိုရှိချောမဟုတ်ဘူးဆိုအောင်လေကိုရှိချောပေါင်းရင်20နဲ့1 21ရာစုမှာမွတ်စလင်ကနှောင်းဖို့ပဲပါကျွန်တော်အားလုံးသိတယ်ဒါတော့ခေါင်းလေးမရှိရဘူးပါတယ်နော် ရှိချောဘစ်မလာရဟ်မန်ရဟီမ်ဘေကဖြစ်တဲ့တော့ရှင်းမယ်ဘယ်ဖြစ်တဲ့ဆက်ဖြစ်ဟုတ်မွတ်စလင်တို့ကမ္ဘာတစ်ခုလုံးကမတုံးဘူးဆိုတာပေါ့ဘာမှမရှိတဲ့မွတ်စလင်များသိကြတယ်အခုချိန်မှာကျွန်တော်တို့ကကွန်ရှိချောမဟုတ်ပါဘူးလို့ငါသက်ကူလာကမတုံးပါနဲ့ပြောငါသက်ကူလာနဲ့ပြမွတ်စလင်တစ်ချက်နဲ့ပြုတ်သွားမယ်ကျွန်တော်ဒီလိုပဲပြောမယ်ကျွန်တော်ကြိုက်တယ်ဘာဖြစ်လို့လဲ ကျွန်တော်တို့စီမှာခရစ်တင်တော်တော်များများမှာခွန်ရှိ6ဆိုတာကတပတ်တော့ဘယ်နေရာမှာမတုံးကြတော့ဘူးဆိုတာမသိသေးဘူးနော်အထူးသဖြင့်အိန္ဒိယကဘုံမှာဘာလဲဆိုလဲဆိုတော့ပါကစ္စတန်မှာအရင်ကခိုဒါဆိုပြီးတော့ကုရ်အာန်ဘာသာပြန်တာချိန်လိုက်တယ်ဘယ်လဲဆိုတော့ဒီဆိုပီဒီဗီကလိုင်းခိုဒါခိုဒါခိုဒါနဲ့အောက်ခိုဒါနဲ့ဆိုတဲ့စကားလုံးကိုဖာစီစကားလုံးကိုဟာဒီပေါ်မှာဆွေးနွေးဆွေးနွေးနဲ့ခိုဒါဆိုတဲ့နေရာ ဘယ်နေရာပါပြီလဲအလ္လာဟ်ဆိုပြီးကြောက်တော့တယ်ကြောက်တော့တဲ့ကပေါ်တာဆိုတော့အောက်ဆင်းကြတယ်အဲ့လိုနေတာဟုတ်တယ်ကဘာမှဘာမှမတော့ဘူးရှိတာဒီမှာဟာဂျီရှိမယ်ဆော်ဒီရောက်တဲ့အခါကျတော့ခွန်ရှစ်ချောက်ဆိုတဲ့စကားလုံးကျွန်တော်ဆိုင်းဖို့ဒီမှာမြင်ရပါလားကျွန်တော်မေးဟာဂျီရရှိတယ်ပြန်ကြည့်ပါအိန္ဒိယလိုနေရာမှာမသုံးလို့ဘူးပြခွန်ရှစ်ချောက်တာမသုံးတော့ ကဲကောင်းပြီ question ကြောင့်လည်းဒါကျွန်တော်ဆွေးနွေးနေပြီဟုတ်ကဲ့ဆရာကြီးကကျွန်တော်ကဆွေးနွေးနေ question ကြောင့်ဆိုတဲ့နေရာမှာကျွန်တော်တို့ကကဲစားတော့ပါတော့ဘယ်လိုလုပ်မလဲဟုတ်တယ်ကျွန်တော်ကစီးနေတာရှိတယ်စားတော့ရှိတယ်စကတ်လို့ရှိတယ် question ကြောင့်နေရာမှာဟာလာဆိုပြီးတော့တောင်းတော့ရုပ်နေတယ်အဲ့ဒါလေးဆွေးနွေးစရာဖြစ်နော်အဲ့တော့တကယ်တကယ်ပါဖြစ်နော်အချိန်နဲ့ကျွန်တော်တို့ပြတော့ဖြစ်တယ်နောက်ဆုံးအားရလေးနောက်ခုတော့ပြောရအောင် don't talk talk about about about it it inshallah مش تشوفوا في هذا بعد ان شاء الله ما قال على ترى سير دعاء عادي اجهاد كي صار شي من نبقى برو بجعنا بيولا زغلو برو شي ضروري خلونا يا جماعه मुस्लिम टाइम attack a Mahawk we made. Every terrorist is Muslim. Muslim died in attack a Mahawk we made. အကြမ်းဖက်တော်လာတိုင်းဒီမွတ်စလင်ဖြစ်ပါတယ်ဆိုတဲ့အဲ့ဒါဖြည့်ရှင်းအောင်ပါပဲဘလောက်တိအောင်ပြောလာလဲဂျာနယ်တစ်စောင်းမှာကန်ဒီကိုတတ်တာမွတ်စလင်ပါဆိုရေးတယ်ပြန်တော့ပါတယ်ဒါချက်ပြုတ်ပါတယ်ဒီထားတယ်ကျွန်တော်မှာတော့မီလီယံရှိဘူးမွတ်စလင်မှာတကယ်တော့မွတ်စလင်မှာမီလီယံကိုဘယ်လိုလုပ်ကြမလဲ ကျွန်တော်တို့မွတ်စလင်နဲ့ပတ်သက်ပြီးဗီဒီယိုတွေသိမလာဘူးเนาะကျွန်တော်ပြောကျွန်တော်အင်တာဗျူးမှာပြောတယ်အဲ့တော့ကျွန်တော်မွတ်စလင်တွေနဲ့ပတ်သက်ပြီးကျွန်တော်ခေါ်မလာဘူးကြောင်းပြီးပြကျွန်တော်တို့ရှိမီဒီယာရှိမီဒီယာမရှိတော့အဲ့ဒီလူ့အဖွဲ့ပြိုလဲသွားမှာပဲမီဒီယာဖြစ်ဖို့အတွက်ကိုကျွန်တော်မှလုပ်လို့မရဘူးလားတနေ့တနေ့တော့ hash တော့လုပ်တဲ့ပတ်စကျွန်တော်ပုံမှန်နဲ့ဘလောက်ပုံနဲ့စဉ်းစားကြရအောင်လောက်ပါလာခဲ့တယ်တော့ဖြစ်သွားသွားပါ ဒါနဲ့မျက်မျက်သားသားဝိုင်းစဉ်းစားပေးကြပါဦးအစကောက်ပါတော်ပြီပေါ့ဗျာကျန်တဲ့အောင်မီဒီယာကတုံးလို့မီဒီယာကိစ္စမှာတုံးလိုက်လို့အလားရှိတဲ့ကစိတ်ဆိုးမှာလားနည်းနည်းစဉ်းစားပါဦးဘုရားရှင်နော်အများကြီးကျွန်တော်လုပ်ပြီးလုပ်လို့ပါတယ်အဲ့တော့အလားရှိတဲ့ကကျတော့မြန်ပေါ်လာဆိုတော့နံပါတ်၈အားနဲ့၁၀နဲ့ကိုပါ وقل الحق من ربكم فمن شاء فليؤمن ومن شاء فليكفر bacakan ayat 5 يجاوب برحمة رب العالمين الرحمن الرحيم مالك يوم الدين هو الله احد والصمد لم يلد ولم يولد ولم يكن له كفوا احد إن الله وملائكته يصلون على النبي يا أيها الذين آمنوا صلوا عليه وسلموا تسليما ربنا وكنا مع